မုံညာဖုံးရှားလို့လာတာလားဟုတ်ပါဘူးခင်ဗျာဟုတ်ပါဘူးခင်ဗျာဘာဖြစ်လို့လာတာတို့ဆရာတော်ဘုရားကြီးကိုလည်းသူရဲ့တွေ့ရင်ဆရာတော်ဘုရားကြီးပေါ်ရှားတယ်ဘုရားရဲ့ဘုရားရှင်ဗျာရရလို့ပါဗျာ။ဟောမဘယ်နဲ့နားထောင်ယူနေကြရောလားဗျာ။ရှင်းတယ်ရှင်းကြပါဗျာ။ဘယ်လိုဖြစ်ဖို့လားဗျာ။ဟောမတို့ဟောမှာမဟုတ်တာ။ ခန္ဓာဖြစ်စဉ်ခန္ဓာကဟောတာကိုယ်ကခန္ဓာပဲစိတ်ကြည့်ယုံမမဟုတ်ဘူးလားဟင်အဲတို့ဘာတို့တွင်ဓမ္မကတိကဟောတာနဲ့တို့အပြင်ကဟောတာဘယ်သူကပုံမှန်မထင်တော့ဟုတ်လားဗျာဟင်ဟောတို့ကတော့မှန်ပြီးရမ်းပြီးဟောတာဗျာအတွင်းဓမ္မကတိကတော့ နာရာဆိုနာတဲ့အတိုင်းကြီးကိုဓေတိဟောတာဗျာဟုတ်တယ် ယဉ်ကျင်နေဆိုရင်ကျင်တဲ့အကြောင်းနာတာဆိုနာတဲ့အကြောင်းတွေးတာဆိုတွေးတဲ့အကြောင်းဓာတ်တိဟောတာမဟုတ်ဘူးလားမှန်ပါပါဟင်အဲ့ဒီတရားများများနာဗျမှန်ပါပါဟင်တို့ဒီနာမမမဟုတ်ဖိနေဟင်ဟင်တို့ဒီနာမမမဟုတ်ဖိနေပြီးတော့ဘာတော့သူတို့လေဒီမျိုးဒီဟုတ်ဗျာဒီလေဒီမျိုးဒီလေဒီမျိုးစီတွေရထားတာပဲတို့စီပါလားဆရာလို့လို့တို့ ဟင်နာဝကမှာပါဗျာတို့ကြာမိထမ်းမှနဲ့ဟင်ခဏခဏအဆုံးထနေမှာပေါ့ထမ်းမှလုပ်ပြီးဟင်နာရာနဲ့မပြီးနဲ့ဟုတ်ဗျာတို့ဟွာကြတော့စာကပါဆိုဆုံးအရေးကြီးဆုံးတရားပဲလေပါတိတာဝိတ္တံပုရိတာတာတိချံသွားတို့ဟွာလားအာလာဝကကတရားကိုမေးတာ လောကမှာအများဆုံးဘာတော့ကွာဘာတော့ခရလို့မေးတာအဲတော့ဘုရားကမေးကြမ်းဖြေတာအဲတာရိတာဝိတံပုရိတာတာတိထံဆိုတာဘာလေးလို့ပြောတာလေဗမာလိုလောကမှာအများဆုံးဟာယုံကြည်ချက်ပဲမှန်ပါဘယ်လို့ဖြစ်ဖြစ်ယုံကြည်မှမှန်ပါဟင်ထုံပေါက်တာမဟုတ်ဘူးလားဗျာမယုံမကြည်လို့လို့ထုံပေါက်မှာမလားဟုတ်နော်ယုံကြည်ချက်ပြင်းမှလုပ်ခြင်းနဲ့ဆန္ဒပြင်းတာ ဌာနပြင်းမဝရိယလိုက်တာမဟုတ်ဘူးလားအဲဒါတို့စာရီရီတော့ရီတော့ဘာလို့တတာဖန္တာဝရိယပေါ့ဒီသုံးချက်ကြီးကြီးဆုံးပဲဖွာဟင်ဟင်ဘာလို့ယုံတယ်လဲဟင်သမင်းတနာစာမှာလို့ယုံရလားတို့ဟာဒီသမင်းတနာစာရင်ဝါမယ်ဆိုတာလူတိုင်းသိမယုံဘူးလားဒီသမင်းစာရင်အစာပြောက်သေးဆိုတာလူတိုင်းသိမယုံဘူးလားအဲ့ဒါလောက်ယုံရလားဖွာတရား နတ်မှန်ရလားဟင်ဓမင်းတော့နတ်မှန်နေဗျတရားနတ်မှန်လို့လားဟောပြခဲ့ဟင်တိုင်းဓမင်းစားတော့ကိုမယုံသေးဘူးပေါ့ဗျဟုတ်တော့ဓမင်းကြတော့စားခံလို့လားဗျဟင်မလည်းတစ်ချိန်ညတစ်ချိန်ဒါပါတော့လင်းထိုင်နေကော်ဖီလေးရစားအောင်ပါဟင် နေ့လည်းကောင်တခါအင်းကော်ဖီလေးရလိုက်ဦးမှာဟင်အဲ့ဒါကြတော့ဒါစားရင်အစာပြောက်တယ်ဒါစားရင်ကြားမှာတယ်သူကလူတိုင်းယုံယုံတော့စားခြင်းနဲ့ဆန္ဒတာကောစားရဝရိယတာကောအဲ့ဒီအစားတော့တရားကောအဲ့လောက်ယုံရလားမယုံပါပြီလေဗျာတို့ပြောလို့ယုံတော့ဟင်ဟင် သာသနာလူလာဖြစ်တာတို့အဖြစ်မြင်ရင်လို့အထက်ဆံမှုရအတွက်သာသနာကသာတောင်းယူနိုင်တယ်ဟုတ်နော်အထက်ဆံမှုပြောတာအောက်ပြန်ဖို့ကတော့လွယ်ပါတယ်ရှိတဲ့ဗီကလေးဒီတိုင်းပြစ်ထားလိုက်ရတာပဲဟင်ဟုတ်နော်ရှိတဲ့ဗီကလေးဒီတိုင်းမှာပြစ်ထားလိုက်ဗျာအောက်ပြန်ဖို့လွယ်ပါဗျာအထက်ဆံဖို့ကြတော့ခရင်နေဟုတ်နော်အသာစွာတဲ့ရတာထင်တယ် လက်တဲ့ဒီအဆင်းလောက်မသက်သာဘူးပင်ပန်းတော့ခံရမှာပဲထင်တယ်ဟင်လက်တဲ့ဒီအဆင်းလောက်တော့မလွယ်ဘူးဟင်ပင်ပန်းခံရမှာပဲဟင်အဲကိုလည်းမညာမစိတ်လည်းအလိုမလိုက်မှရတယ်ဟုတ်တော့ဟုတ်တော့ကိုလည်းမညာမကြစိတ်လည်းအလိုမလိုက်မှဒါမှရတယ်ဗျဟင်ဘယ်နေတော့ဟင်ကိုကိုကိုညာသလားမညာဘူးလား ဟုတ်ကလားဗျာစိတ်လိုကောလိုက်သလားမလိုက်ဘူးလားလိုက်ပါဗျာအင်းတို့ပါတော့မုံညင်းဆရာတော်ဘုရားကြီးပြောလို့ဆိုရင်တော့တရားစောမနာနဲ့ဟာဟင်ဟင်ဒီလိုဆိုတရားစောနာမမလားဟင်ဘယ်လိုလိုက်နေမရဘူးဟုတ်နော်ပြေရာမျိုးမစုကျင့်ယူမှဝါသနာပါတာဟုတ်နော်အရေဘောချက်ချင်းကောင်းလို့လား တော်တော်ကျင့်ယူပါတာဟင်ကျင့်မှများမှရဲ့လဲပေါက်လို့ကောင်းတာချက်ချင်းကောင်းမှာမလားကောင်းပါဘူးကောင်းနိုင်မှုပြဖာလုံးလို့မကောင်းတာလေကျင့်ယူမှရတာကောင်းတာကောတာကျင့်ယူမှရတာမကျင်မင်းနဲ့ဝါဒနာပါနိုင်ဘူးတို့ဒီပဲကြတော့အာယုံကိုပယ်တဲ့နေရာကြတော့ပါရမီလို့သုံးမှာပေါ့လေသူကအဆင်မရတာဟုတ်ဟိုအာယုံကိုနောက်လိုက်တာကြတော့အဆင်အောက်ကိုပြန်ဆုံးမဲ့ဟာ အကြတော့ဝါသနာလို့သုံးမှာပေါ့လေအောက်ပြန်ဆုံးမဲ့ဟာဝါသနာအထက်ကူဆန်တဲ့မဟာပါရမီဟုတ်နော်ဟုတ်နော်အဲ့တော့တို့တို့ပါရမီတရမယ်ဟာဒီပြဟုတ်ကလားဗျာဒါလူနဲ့သာသနာကြုံလုံးမဟုတ်ဘူးလားလူနဲ့သာသနာကြုံလုံးလို့ဟာမှာဗျဟုတ်ကလားဗျာအဲ့တော့ဒီဟာလဲအဲခုနကပြောတဲ့တို့အားထုတ်နိုင်လုံးမှကြက်နိုင်လုံးမှ ဒီပဲလေပါရမီဆိုတာဝါရဏပါရဗျာဒီကျင်ဒါလေးအားထုတ်ရမှာအားမထုတ်ရရင်မနေနိုင်တော့အောင်ဖြစ်လာရင်ဒါပါရမီပဲတက်ပြီလေသင်ဆက်ပြီးလို့ခေါ်မှာပေါ့ဟုတ်နော်အင်းတို့ဟိုရန်ကုန်မြို့တို့ကနေကြတာဆိုတော့အရင်တော့တယ်ညနေ9နာရီတောင်းနေကြသူဒီချိန်မတော်ရတမျိုးကြီးကိုဖြစ်တာဟုတ်ပါဘူးဟင်တမျိုးကြီးကိုဖြစ်လာတာဗျဒီချိန်ဒါကိုပေါ်မှာဟုတ်ဗျာ သူ့အတွက်နေရာရသွားတာဟုတ်ကျင့်မာများတော့နေရာရပါဟုတ်နော်တရားကောကျင့်မာများရင်မရနိုင်ဘူးလားဟဲ့တို့တရားအထုတော်တယ်ဒီလိုပဲကြတေချင်းသာလုံးမဲအတိထံပါရတာနော်ကျင့်မာများအတိထံကသစ္စာလည်းထိုက်တယ်တခါကြီးဝရိယကိုလည်းထိုက်တယ်ပါရမီ၃ခုယူတယ် ဒိဋ္ဌံကလေဒိဋ္ဌံပါရမီကောမရနိုင်ဘူးလားဗျအဲ့တော့အဒိဋ္ဌံသွားပါဠိလိုမြန်မာလိုအထူးရတည်ချက်ဒီချင်းကဒါလို့မယ်ဆိုလှုပ်ထားလို့မဖြစ်ဖြစ်အောင်လို့ဟုတ်နော်မဖြစ်ဖြစ်အောင်လို့တို့ရန်ကုန်ဒါကလောကီဥပမာပြောအောင်မှာပါည9နာရီပတိကူပါပဲဟုတ်နော်လောကီဥပမာပြောတာပါပတိကူပါစိတ် ဒါသူရိတ်ဇတိချက်မဟုတ်လားဘယ်နှစ်ရက်9ရက်ပေါ့လေ9ရက်9နာရီ9ပတ်စိတ်မယ်ဇတိချက်နော်အဲ့လိုဇတိချက်ရှိနေအဲ့ဒီ9နာရီမှဧည့်သည်လာနေတယ်ညာတော်အားဖြင့်အတိတ်ထာမှာ၃ချိုး၂ချိုးကျော်ရင်အပြည့်ဝင်လာပဲဟုတ်တယ်နော်ဟုတ်ပါဗျာဟင်အောင်မမှန်အကုန်လုံးမှန်ကုန်ဘုရား အဲ့ဒီအဖြစ်က သူများဟုတ်ချင်မှဟုတ်တာကိုယ်ဆောင်ရှောက်တဲ့ပုဂ္ဂိုလ်ကစံတတ်တာအများဆုံးဘယ်လောက်ထိသူဟိုအဋ္ဌံကိုယူတည်တယ်ဟုတ်နော်ဟင်ဖညာတရားတော်ပုဂ္ဂိုလ်သူဘယ်လောက်ယုံတယ်လဲဒီအကြတဲ့ကသူဘယ်လိုတက်မလဲအဲ့ဒါကိုကိုယ်ဆရာကစမ်းနာများတယ်အပြင်ချက်တာမဟုတ်ဘူးဟုတ်နော်အပြင်ချက်တာမဟုတ်ဘူးဗျကိုယ်ဆရာကစမ်းနာဗျဟင် ဖြတ်တွေ့တဲ့ဘေးကြီးတဲ့ချော်ပြီးတွေးမနေနဲ့အိုးဟင်ဟင်ခုဆရာသမားများကစမ်းသပ်တာလေတခါကြီးတို့ခင်နေပြောတော့လုပ်ငန်းဖြစ်ဖြစ်ရေးလားလုပ်ငန်းဖြစ်ဖြစ်ရေးဝင်လာကြအဲ့ဒါဘုံမဟုတ်စမ်းသပ်တာဗျသုံးလုံးနဲ့ချိုးချော်ရင်တွေ့တာထားပဲအဲ့ဒီချိန်မှာဒါလုပ်မယ်ဆိုလုပ်ကိုလုပ်ရဥပမာမယ်ဗျအဲ့ဒီကုနာကြီးဒီချိန်ဒါလုပ်မယ်ပေါ့ဗျကိုပတ်ပေါ့ဗျဟုတ်ဗျကိုနာကြီးကိုပတ်အဲ့ဒီကလည်းလားလေဘာလို့ ਆ တော့ ပတိပရင်နဲ့ပြောထားတာတုံးရင်မဟုတ်ဘူးပြင်းပြင်းပြင်မဲ့ကိုခါခွဲတယ်လေကိုမတော်ထားတာတရားရှင်လုံးဒီမှာမပါဘဲနဲ့တင်ပါဗျာဘာလားဒိဋ္ဌာန်တဲ့တရားရှင်လုံးဒီလုံးဘာလားတင်ပါဗျာဟင်ကိုကပြောထားတာပဲဗျပြင်းပြင်းနဲ့ဆွဲပြနေရတယ်မလုံဖဲတော့မနေရဘူးခဲခဲသုံးနာပြောတာလေဟင်ပြီးတော့တို့ရန်ကုန်မှာတွေ့ပါသေးတယ်ဥမာမဲ့မနဲ့၄နာရီ ဒါလည်းဟို၄နာရီဆိုတာကဖရာလက်ထက်တုန်းကတို့ချွတ်ထိုက်တဲ့ဝင်နေရကြီးတဲ့အချိန်ဟုတ်တော့ဖရာလက်ထက်ကဖရာလက်ထက်ကတို့9နာရီခုည9နာရီကြတော့ဝင်နေရတယ်ကိုခုနှစ်သားသမီးတရားဟောတဲ့အချိန်သူချင်းနဲ့သူဟင်တောင်ဟိုတို့ရိုကြောင်းနေကြောင်းနေဆိုရင်ည9နာရီဆိုရင်ရည်စည်းလို့နေမောင်းတော့ခေါက်ဟင်ဟင်အဲ့တော့တို့မွန်ဝါရီက ဘယ်လိုသဘောထားလိုက်တော့ဟင်ကျောင်းအကူကြီးလေးဒီလိုဘာလို့ဖျားဝတ်တယ်ဒီလိုဟုတ်ဘူးတို့ခုနေသားသမီးတွေဖျားချစ်တရားချစ်ပြတဲ့အချိန်ကိုခဏတို့ဖျားချစ်ခုခိုင်းမနဲ့၄နာရီကဖျားဟိုတို့ကျွတ်ထိုက်တဲ့ဝင်နေရာကြီးတယ်ချင်းဒီချင်းကူပါလူပါညာဝင်ပြီးထိုင်ရအောင်လို့ကြောင်းလေးကိုဝါရီကအုံမောင်းလေးခေါ်မေးမောင်းလေးခေါ်ပြီးအချက်ပေးတာဗျာဘာသာလုပ်လိုက်ကြတော့ ဘာထလို့လိုက်ကြတော့ဆိုဟုတ်ပါမလားဗျဟင်ဟင်တို့တော်ကတော့ဘာလို့ဆုံးချက်တော့ဘူးဆုံးထားချက်ပြည့်တာဟုတ်ကလားဆုံးချက်တော့ဆိုတော့ဆုံးထားချက်ပြလိုက်တယ်လားမဟုတ်ဘူးအဲ့ဒီချိန်ကိုတို့အလင်းရောင်ပူဇော်မယ်ဖျောင်းနိုင်ပူဇော်မယ်လို့အတိတ်ခံထားလိုက်ခုနပြောတဲ့ယင်နဲ့အတိတ်ခံလို့မြည်ပြီးရက်ပါရမယ်သင်္ချာပါမအတိတ်ခံရောက်တယ်သင်္ချာနဲ့ကြင်ရတယ် ဟုတ်နော်အတိတ်ထံကသင်ချခင်ရတယ်ကိုရတဲ့ကိုရဟိုကကိုနာခြင်းကိုနာကြီးဘာနာတယ်ဟုတ်နော်ဒါတော့ဒီကကတော့အဲ့ဒီချိန်မှာအရေးကြီးခကြီးသွားရမယ်ဆိုလို့ရှိရင်၄နိုင်ကြတဲ့အချိန်ယထာဘဝမိမဲ့ပရင်သာသက်ကူလေးမရှိပြီးတော့မိမဲ့အာယုံပြုတ်ရတယ်အဖြစ်ကမှန်ပါဗျာဟုတ်နော်ဒိဋ္ဌံသွားထူးကြဒီချက်ကိုဗျာမှန်ပါဗျာဟုတ်နော်မှန်ပါဗျာဟင်အဲတို့ရံကုန်လို့တတ်တာပြောတာပါမှန်ပါဗျာရံကုန်လို့ထားပြောတာ ဟင်တော်ဒီပြင်းပြင်းရှိတိုင်းသူပြောသလိုကြီးတဲ့ဟိုစတိကြီးတဲ့လည်းမလုပ်တတ်ဘူးဟင်ဟင်အရင်ကြုံရင်သုံးမှုပြောတာတာဒီတိုင်းတဲ့စတိကြီးတဲ့ရောက်တော့မနေလေဟိုဟင်ဟင်အဲလိုလိုအားရဗျဟင်တခါတည်းဟိုတူပါဗောဗျာဟိုမိသားတကားပေါ့အပြင်ကထွက်ပြီးလေတင်သားစကူလေးဖြစ်မယ်နင်းနေရှုပ်ပြီးတော့ပြင်ထားသွားအာရုံပြုပြီးလုံးလိုက်ရတယ်မလုံးဖဲတော့မနေရဘူး အတိတ်ထဆုထူရတိချက်ကိုအဲလိုထူရတိချက်နဲ့လုံလို့ကိုရဲ့ဆိုကိုရဲ့အောင်ပြီဆိုပါတော့ဟုတ်နော်မှန်ပါဗျာသင်ရေးရှင်ကြီးအန္တရာယ်အကျဉ်းချနဲ့တွေ့ရင်သစ္စာဆုံးလို့ရပါတယ်မှန်ပါဗျာကိုဒီဖရာကမှာအတိတ်ထဝင်တိုင်းဒီကိုလှအာယုံပြုပါမှန်ပါဗျာကိုအလုံးလုံးတဲ့နေရာမှာ အဋိဌာန်စွာကကိုစည်ရင်တင်ထားတာမဟုတ်လားတရားကြီးမှန်ပါဗျာစည်ရင်တင်ထားတော့သူစည်ရင်ကံရှိတာပဲလေမှန်ပါဗျာဒီကွာစည်ရင်နဲ့တင်ထားတာဟုတ်ဗျာမှန်ပါဗျာအဲ့တော့စည်ရင်ကံမရှိဘူးလားမှန်ပါဗျာဟောဝန်တင်ရှိတယ်ဗျာမှန်ပါဗျာဒီမော်ဝန်တင်ရှိဗျာအဲ့ဒီမော်ဝန်တင်ကသူ့အခန်းအာယုံပြုတည်တာပဲမှန်ပါဗျာဟင်ဟုတ်နော်ဟုတ်နော်မိတို့ဟိုတို့ရန်သူရှိကိုတမ်းမဲ့လူရှိကိုပဇာကအော်နေလူကြားပေါ်မှာပေါ့ မနောကအတိတ်ထားသွားမနောနဲ့လေဘုရားသမီးတော်သူ့ဘုရားသားတော်ဘယ်နည်းပဲရဲ့ပဲချင်းကဘယ်နေရာမှာဘာနဲ့ဘယ်လိုတိထံဝင်ခဲ့ပါတဲ့ဒီတိသာစကမှန်ကန်ပါလင်းကိုယ်သားတော်ဖြစ်နေတဲ့ဒုက္ခမှလွန်မြောက်ပါစေတာသမီးတော်ကြုံတွေ့ရတဲ့ဒုက္ခမှလွန်မြောက်ပါစေတာအဲ့ဒါကိုသစ္စာလို့ခေါ်တယ် ကိုလုံးတာကိုအမှန်ပြောတာသစ္စာပေါ့ဗျာဟုတ်လားဗျာကိုလုံးတာကိုအမှန်ပြောတာကိုသစ္စာဟုတ်နော်သစ္စာဆိုတာအဲ့ဒါပြောတာသူဟာတော့ရှားဘူးတာဘုရားလက်ထက်ကထင်တာပါပဲအဲဝိရောသာနာပါမှာပါပဲယတိကြီးသူပွဲလက်တို့မိနေပါပြီတချွေစနေမောင်နှံအဲဒီယတိကြီးပြီးသွား အဲတော့သူသားလေးကချင်းပြစ်ကစားရင်းနဲ့ဟိုပိုးထိပေါ့မပွေးကြိုက်ပေါ့ဗျာဟုတ်နော်တယောက်တည်းကစားရင်းကအဲတော့စိတ်တက်ပြီးမိမျောနေအဲတော့ရသေးကြီးလေဘာမှမဆိုတတ်တော့သူကသူ့အမှန်တိုင်းဆိုတော့ငါဒီဒီနေရာနေပြီး6နှစ်လောက်တာငါတရားနဲ့ရသေးသေးရှိတယ်ဂျာနယ်စီမှာငါအဲ့ဒီရသေးသေးမရှိဘူး ဒီတကားမင်္ဂမာရင်ဒီကလေးစိတ်ကြည်ပါစေသာမာနာဆိုတာနော်တမန်ပါဗျာကောင်းတာမကောင်းတာလည်းမဆိုင်ဘူးနော်တမန်ပါဗျာအမှန်ဆိုတာကိုသစ္စာပြောတာတမန်ပါဗျာဟုတ်နော်ဟင်အဲဒီကလေးတို့ပါတော့တတိမရတဲ့ကလေးနည်းနည်းလွန်ပါရပေကြီးရဲ့သစ္စာကြောင့်ဟုတ်နော်တခါတချွေးလှည့်ရောက်တချွေးသစ္စာဆိုတော့သူကလည်းဆိုတာပဲ အကျွန်ုပ်ပြီး6နှစ်လောက်တိုင်းဒီရပေကြီးကိုရပေကြီးလိုဟိုသရာသိမ့်နဲ့သူလှူခဲ့ဘူးပါသည်ကို6နှစ်ရဟိုပဲကြတော့ဝတရားရတာသူလှူပါသည်ကိုဤသစ္စာတကမှန်ကန်ပါစေတော့ကလေးကအဲ့ဆိုဖြစ်လာတယ်ဟင်မှန်တာပြောတာမဟုတ်ဘူးလားမှန်ပါပါတခါတကြွယ်ကတော်ကသူ့အဆိုခိုင်းနေဟိုကဟိုတကြွယ်ကတော်ကပြောတယ်ဟိုတော့တော့ရှိတော့မဆိုဘူး ဟာသစ္စာပဲဆိုတာဆိုပါဘူးအဲတော့ကျော်စရောဆိုတဲ့ဟိုတော့ကျွန်တော်မျိုးဒီဟောဒီယောက်ျားကိုချစ်လို့ယူတာမဟုတ်ဘူးမိဘကပေးစားလို့ဒါယူပါပါတယ်ကိုဒီသက်ဒီသက်သာကမင်္ဂပါလင်ကလေးစိတ်ပြပါသေးလားဆိုတော့ကလေးထထိုင်ပြီးအမေကြီးပြီးပါလို့တောင်းတယ်သစ္စာသစ္စာအဲ့ဒါတော့အမှန်ဆိုတာပြောတာလေဟင်သစ္စာဆိုမှန်တာဆိုတာကိုပြောတာပါဟုတ်ဗျာအဲ့တော့ဒိဋ္ဌံအောင်ရင်သစ္စာ ဆိုလို့ရတယ်သစ္စာထိုက်တယ်ဒိဋ္ဌာနဲ့ဒီချိန်ဒါလို့ရမယ်ဆိုရင်မလုံဖဲနေလို့မရတဲ့အတွက်ဝရိယပါရမီလည်းသူ့ဟာသူတက်ဟုတ်နော်ဒီချိန်ဒါလို့ပြောတာကိုကြဟင်အဲ့တော့ပြင်းလို့ရအောင်မတလားမရပါဘူးအဲ့ဝရိယပါရမီလည်းတက်တာပဲဟုတ်ဗျာအဲ့ဒါလို့တို့ကသမင်းစားတာတဲ့သမင်းစားခြင်းတာတဲ့ငါစားလောက်လောက်အောင်ပါလား လုံနိုင်ပါမလားဟင်ဟောပြကျိုးသားမာရေလုံးပါမယ်ရေအင်ဖြီးပြီးပေါ်ရေနေမှာပါပဲဟင်ဟင်ဖြီးပြီးပေါ်ရေနေမှာပါပဲဟင်သမင်းကလည်းဖာပြီးဒီကြည်တရားလည်းထိုင်ကြီးဖြစ်နေပြီဘယ်ဘဲဥသာပြီးမလို့ဟုတ်ပါမလားဒီမူလာတယ်ခဏအမခမလာခဏခေါ်လာတာဟင်ဟင် ခမင်းကလည်းမသားမဖြစ်ဘူးတရားကလည်းအကုန်ချင်းချင်းနေဘယ်ဘက်ဥသာပေးမလို့ဥပါမလားဗျာဒီဘုရားလေးဟင်ဟင်ဟင်ဒီဘုရားလေးတော့ဟုတ်ကလားဗျာလုံးရမယ်တို့ဒီအောင်မဟုတ်ပါမလားဗျာဟင်ဟင်ဟုတ်ဟိုတို့ဖွားမသားတွေသမီးတွေရှိလားရှိတော့ရှိပါရှိလားသူတို့မသိပါဘူး ဟိုတော့နေနေမနေနေအဲ့ဒီသားကလည်းဟိုမှာဒုက္ခရောက်နေလို့ရဲစခန်းမှာအမေလာမဖြစ်မှာရပဲတရားထိုင်ကြည့်ဘယ်လိုလုပ်တရားထိုင်မှမဖြစ်ဆောင်းလုံးလားခဏကောဒီစကားရေးပြီးတော့လိုက်တော့ဒီစကားကိုဒီတရားလေးနဲ့လိုက်တော့အမအမဒီတရားလေးပြီးတော့ဟိုပြီးတော့တောင်းအမဟိုကလာပြဟင်အဲ့ဒါတော့ဒီလောက်ပါမှာလို့ဗျာတရားတော်ပေါ်ကိုအဲ့လောက်ဒီယုံပါ မှန်ပါဟုတ်နော်ဟုတ်ပါပါတော့ဘဝကံထာရာဥဒ္ဓာရိနလားအဘာဘာတတာဓမ္မိနဟင်တတနာပယဟိပတိတိတမောဘဝကံထာရာဥဒ္ဓာရိနဆိုဘဝခကြီးကဲကိုထုတ်ပြီးတာတရားတစ်ချက်မှနေတဲ့ချင်းတစ်ချက်တွေးမဝင်ဘူးလေတစ်ချက်တွေးမဝင်တဲ့အတွက်အဲ့ဒီမှာတစ်ချက်ကိလေသာကိုသူတတ်လိုက်တဲ့အတွက်တဘဝအဲ့ဒါထုတ်ကဲထုတ်ပြီးတာမဟုတ်ဘူးလားဟင် တစ်ချက်မှတ်နေတဲ့အချိန်တစ်ချက်မဟုတ်တာပြောပြအောင်မလားမဟုတ်တာလုပ်ပြအောင်မလားအဲ့ဒါတစ်ချက်မှတ်လိုက်ရင်တစ်ချက်တရားကသူကေဘေးလုပ်ပေးနေတာအဲ့ဒါကိုဘဝခကြီးကနေခန္ဓာရာကြီးကနေထုတ်ပေးနေဆိုတာဒီနည်းနဲ့ထုတ်တာဟုတ်ကလားဟင်ပြီးတော့အဘာဘတရဓမ္မီနာသက်ပါရာကိုလည်းသူကပြီးတစ်ချက်မှတ်နေတဲ့အချိန်တစ်ချက်ကြည့်လိုက်ပါအေးတစ်ချက်သက်ပါရာပဲဗျတို့ဘွားတို့ကတရားထုတ်တယ်သူတို့ပြောရမှာပေါ့ များများမဟုတ်ဘူး9မိနစ်လောက်ကို အတွေးမဝင်ပဲနဲ့မှတ်တယ်အဲ့ဒီရဲ့ဒုက္ခခဏတို့သိပါလိမ့်မယ်ဟင်သာသာသာတရားထံပြီးနာလေဘယ်လောက်တတာရဲဆိုပါလေဟုတ်ရညာနာမဟုတ်ပါ9မိနစ်လောက်9မိနစ်လောက်ကိလေသာနဲ့စိတ်နဲ့အဲ့လောက်ခွာပေးနိုင်ရင်ပေါ့တတိယကြားကနေခွာပေးနိုင်ရင်ပေါ့ဟင်အဲ့မှတ်ချက်ကြီးတဲ့တရားစမှတ်နေတဲ့အတွက်အတွေးမဝင်ဖြစ်ဘူးဆိုရင်အဲ့ဒီရဲ့ချမ်းသာ ဘာချမ်းသာတယ်မှမတူပါဘူးလောကီချမ်းသာပြောတာလေလောကီချမ်းသာနဲ့မတူဘူးဟုတ်နော်အဲတလောက်တူတာတရားကိုယုံမှာဟင်တို့ကိုအဲ့ဒါတတတတအောင်ပေးနေတာအဲ့ဒါတတကွင်ပေးတာတရားတို့ကိုနန္ဒရာအခြေကြီးကနေပြီးတော့ကိုတူတဲ့နေရာကိုဖဲ့ထုတ်ပေးနေတာတရားအဲ့ဒါကိုဘဝခန္ဓာရဥဒ္ဒါရိနအတ္တတတတမေနတတနာပယဟိတတိတတဝါတို့ရဲ့ပေးကို ပဲဖြောက်ပေးတာဒီနည်းနဲ့ပေးတာဟုတ်နော်ကျွမ်းမသူသာပေးလို့ရမှာမဟုတ်ဘူးလားတင်ပါဗျာကျွမ်းမသူသာတရားကပေးပါဗျာတင်ပါဗျာဒီတိုင်းဒီတပံပူဆွေးပြီဆိုတာရရောလားရပါပါဗျာရပါဗျာဟင်ကိုသေးမိဆိုရုံနဲ့မညာဘူးဗျာတဲ့တလောက်လောက်ပါမှာအဲ့တော့သူသာသနာမှာကဖယားဖားတော်ပွင့်တယ်ဝိပဿနာနဲ့အနာတ္တလက္ခဏာမြင်စေချင်တယ် ဟုတ်ပါတမထကဟိန္ဒူလက်ကကပ္ပရိုးဆွဲပဲဗျာအချင်းမရွေးရှိတာပဲဗျာသာသနာရှိရှိမရှိရှိတမထရှိတယ်ဗျာဒါနကကောဗျာရှိတာနော်ဟင်သီလကကောဗျာရှိတာပဲဗျာဟုတ်နော်ရှိတာပဲဒီလက္ခဏာ၃ချက်ထဲမှာအနိစ္စလက္ခဏာဒုက္ခလက္ခဏာကအပြင်များပါတယ်အနတ္တလက္ခဏာမြင်ခဲ့ပါတယ်ဟုတ်ဗျာပြောဘွားတို့အားထုတ်တဲ့ ပုဂ္ဂိုလ်တွေ အာထုံတယ်ဆိုလို့ပြောမှတော့ဟင်ဟင်အာထုံတယ်ဆိုလို့ပြောမှနော်သူပါတော့မှတ်တဲ့နေရာမှာစီစီဆတ်ဆတ်မှတ်နော်တစ်ချက်နော်စူးစူးဆိုင်ဆိုင်မှတ်တစ်ချက်နော်ပြီးတော့အကင်းပါပါမှတ်အဲ့ဒါကိုတို့စာလို့ကြတော့လက္ခဏာရာသပိစုပဋ္ဌာန်၃ချက် ဟင်ဒီခန္ဓာဖြစ်စဉ်ကိုကိုရှုွက်ကို ရှုလိုက်လို့သိသိသသအမှတ်နဲ့သွားတဲ့ပုဂ္ဂိုလ်ဟာဒီတို့လက္ခဏာ၃ပါးဝိပဿနာဉာဏ်ရဲ့ပထမဆုံးဉာဏ်ခေါ်မှာပေါ့တို့ဒီနာမရူပပရိစေရာတို့ပိစီယပရိခာတို့ကလက္ခဏာမပါတဲ့အတွက်သူကတမာရိညာလို့သုံးပါတယ်ဝိပဿနာညာနဲ့မထည့်ဘူးဟိုလက္ခဏာ၃ချက်မြင်တဲ့ဟိုတာမတနာကအထက်ကူတာမမရောက်မိဘူးဝိပဿနာဟုတ်နော်

အဲဟိုအနိစ္စရဲ့လက္ခဏာဆိုတာရွေကနေဆိုပြောက်ရွေကနေဆိုပြောက်ရှုွက်ထဲမှာအနိစ္စလက္ခဏာဆိုင်မှုမလာဘူးရွေကနေဆိုပြောက်ရွေကနေဆိုပြောက်ဟုတ်နော်ရွေပြောက်ရွေပြောက်ပေါ်လာလိုက်ရွေကနေဆိုပြောက်ပေါ်လာလိုက်ရွေကနေဆိုပြောက်ရွေပြောက်ရွေပြောက်အဲ့ဒါပဲနေနိုင်တယ်သိသအားရင်ပေါ့ကိုရှုွက်တဲ့ကိုစူးစူးဆိုင်ဆိုင်မှတ်တဲ့ဖိုက်အားနဲ့သွားတဲ့ပုဂ္ဂိုလ်ကြတော့ဒုက္ခလက္ခဏာမြင်တာများသူတို့ကြတော့ဟိုအိဋ္ဌာတဲ့ဟိုပူပြီးတော့ပြင်မာလာတယ် ဆိုတာပေါ်ပြီးဖြတ်ဆိုပြက်ကြပေါ်ပြီးဖြတ်ဆိုပြက်ကြဉာဏ်သာများတတ်ပါတယ်တို့အနာတ္တလက္ခဏာကတော့ဉာဏ်တော်တော်ကောင်းမှတွေ့တယ်တွေ့နိုင်ဘူးနှုံညာဆုံးဟုတ်နော်အနှုံညာဆုံးတွေ့နိုင်ဘူးဒီအောက်မှာတွေ့သူနေတယ်ဟိုတို့တင်္ဃာတို့ဘက်ကညာလောက်ချမှာပေါ်တွေ့တတ်တာများပါတယ်ဒီအောက်ညာမှာတွေ့လေတွေ့တာရှိဘူးဉာဏ်တော်တော်ပါလုံးတဲ့ပုဂ္ဂိုလ်မှတွေ့ဟင် ဉာဏ်တော်တော်ပါတဲ့ပုဂ္ဂိုလ်မှသိနိုင်တယ်ဟုတ်နော်ပြည်စုပဋ္ဌာန်မြင်ဆိုတာလက်ဝါးပေါ်စီးစုစီးတင်လို့မြင်နိုင်တာလေအဲ့ဒါကိုပြည်စုပဋ္ဌာန်ခေါ်တယ်ဟုတ်နော်အဲလက္ခဏာဆိုတာအရေးရောငယုံပြီးချေဆိုရင်နေတာလောက်တော့စိတ်ထဲပေါ်မှာပေါ့အဲ့ဒါလက္ခဏာမြင်တယ်ဓာတ်တာမြင်ဆိုတာသဘောမြင်လေအဲ့ဒါကြောင့်ငယုံပြီးချေဆိုစတဲ့လောက်ပြီးမှာပေါ့ဟုတ်နော်ဟုတ်နော် ပြည်သူပဋ္ဌာန်အမြင်ကြတော့ဟေ့မိုးမျောကဘယ်လိုစတာကွာငဟိုလိုရွှေအကဘယ်လိုစတာကွာကလံအော်ကဘယ်နဲ့စတာကွာနခုအဲ့လောက်ထိကိုကိုကိုပြပြသိအဲ့ဒါပြည်သူပဋ္ဌာန်အမြင်ဟုတ်နော်အဲ့ဒါညာပါမှာစီသာအားကလက္ခဏာအမြင်နဲ့သွားတတ်တယ်ဟုတ်နော်စူဇိုင်အားကသာသာအမြင်နဲ့သွားတတ်တယ်ဟင်ခုနအဲ့ဒီစီသာအားနဲ့မှမှစူဇာအားနဲ့မှမှညာပါတဲ့ပုဂ္ဂိုလ်ခုနတို့ပြည်သူပဋ္ဌာန်အမြင် အဲ့ဒီကိုသွားနိုင်တယ်အဲ့ဒီပြစ္စုပ္ပန်မြင်သူသာတို့ဒီအနာတ္တလက္ခဏာကိုမြင်နိုင်တယ်အနုညာဇောအနုညာဇောဒီပေါ်အောင်စင်နိုင်ပါမို့သူတို့ပဲကြတော့ကြိုးစားပါမယ်ကြီးလေဟင်ဟင်ဒါသိဘူးလားဟောပြမရသေးပါဖေဟာဟင်အဲအဲ့ဒီသုံးချက်နဲ့တစ်ချက်ချက်နဲ့သွားတာလေ စီသာနဲ့သွားသို့တော့ဟိုအပေါ်ကြတော့တို့ကြောင်းပါလေဒီကမလို့စီသာနဲ့သွားတဲ့ပုဂ္ဂိုလ်အပေါ်အကောင်းပေါ်ယေရှုသာအားတဲ့ဝင်ရင်လည်းဝင်ပါပဲဒီကလက္ခဏာမြင်အနိစ္စနဲ့မြင်မြင်ပေမဲ့အပေါ်ကြရင်ဒုက္ခနဲ့ဝင်ရင်လည်းဝင်တာပဲအနာတ္တနဲ့ဝင်ရင်လည်းဝင်တာပဲအပေါ်ကြတော့ဟိုတို့သင်္ခါရုပ္ပခရောက်ရောက်ခံနေရဟိုတို့တခါကြီးတို့မူဟွာလောကီနဲ့ပြောလို့ရှိရင်တော့ဖိုင်နဲ့ခေါ်လာလားဟိုတက္ကသူတက္ကဏီလိလိုင်းခွဲတာဖေရန်ဖေရန် ဟင်ဒါကဆရာ online ဒါကဘာလိုက်မပါဘူးလားခင်ဗျာအဲ့ဒါ line ခွဲတာပါခေါ်တော့ဟင်ဟုတ်ပါပြီကြအဲ့ဒါဖိုင်နဲ့ခေါ်တော့အဲ့အဲ့ဒီနေရာခွဲတာလေဖေရန်ဖေရန်ဖေရန်အမကခေါ်လာမဟုတ်ဘူးလားမကခွဲတာလေဒါကဆရာ online ခဏလို့လို့ရတာအမကခွဲတာလား ဟောကလာသာကျုပ်ပေါ်စီဟင်ဟင်ခမလုံးလို့ရတယ်လားအမှတ်ကခွဲတာလားဟောကလာဗျအဲသူကြအင်ဂျင်နီယာလားသူကြတော့ဗာလိုက်ဟွာလေဟင်အဲ့ဒီသင်္ခါရုပ္ပကအဝင်နာမှာကခွဲတာသင်္ခါရုပ္ပကဟိုတမရပြင်လို့မရတော့ဘူးကိုရတာလေးနဲ့တန်းတရတာဟုတ်နော်သင်္ခါရုပ္ပကဟိုပဲတမရပြင်လို့လည်းမရဘူးပြောလို့လည်းမရဘူးသူရတာနဲ့တန်းသွားတာအဲ့ဒီပဲကြတော့ဖွားတော့ဟာနဲ့ပြောရင်အပြီးဥဆောင်တယ်တတိကနောက်လိုက်ပဲ ဒီအောက်မှာတတိဥဆောင်တယ်အပိကနောက်လိုက်ဟုတ်နော်ခုပဲကြတော့ဟိုတို့ပါတော့ညာဟိုထိုင်ပြီးအထုတ်တဲ့ယောဂီနာဆိုရင်၄50ကျလောက်သာမှတ်ရပါတယ်ခုပဲကြအပိလေးနဲ့သွားနေတော့မှတ်လို့မရဘူးဘောင်းတော်ကအဖြစ်ပြက်က နုညံ့ပြီးဟိုညံလို့နဲ့အတွက်ပြည်ုံမဲ့ပြည်နေရတယ်လေခေတ္တကိုယ်ကမမြင်နိုင်တော့ဘူးဟိုဟာပေါ့ရုပ်ရှင်ကနေပြောရင်အနှိမ့်လိုက်ကြတာမဟုတ်တော့ဘူးအနှိမ့်လိုက်ကြတာ ဟုတ်ဗျာဟိုအောက်ကတော့အနည်းရိုက်ကြတာတော်တဲ့တဲ့ကိုကမြင်နိုင်တဲ့အဲ့ဒီနေရာတတိနဲ့မှတ်မှတ်လို့ရတယ်ဟုတ်ဗျာဒီအပေါ်ကြတော့မြင်လို့မရတဲ့အတွက်သူသိုံပဲသိရတော့တယ်မှန်လားဘူးဒီငါဖေးကြလို့သူအရှင်လေးရအောင်ပဲတွန်းတင်ရုံပဲမှတ်သွားတာပဲဟုတ်ကလားဗျာဟင်အောက်မှာတော့မှတ်ရုံလောက်မှတ်လို့ရတယ်သူကဟိုဟိုအမြင်ချမ်းကိုဗျခက်ချမ်းချမ်းမြင်တယ်ပြီးတော့ခက်နှင်းလေးပြတဲ့အတွက်သူကတော့တစ်ခုတစ်ခုမှတ်လို့ရတယ်အပေါ်ကြတော့မရဘူး ဟင်ပြီးတော့ခဏတို့ကနေပြောရင်တော့ဟိုတို့သင်္ခါရုပ္ပကရေဟိုပဲကြတော့တက္ကသိုလ်လေးတက္ကသိုလ်ကကြည့်ရတဲ့အမှမဟုတ်ဘဲနဲ့သဘောတရားမဟုတ်ဘူးလားဟုတ်ပါဘူးနော်တက္ကသိုလ်ကသဘောတရားပြောတာဒီဆယ်တန်းရဲ့ဒီဘက်ကလာခဏတို့ကြည့်ရတာမဟုတ်ဘူးလားဟုတ်နော်ဒီအောက်ပိုင်းကတော့သူအမှန်နဲ့သွားတာဟိုဘဝကြတော့အသိနဲ့သွားတာဗျဟုတ်ကလားဗျအဲဒီမှာတို့ဘာတို့မုံရွာတွေကလေဒီမျိုးတွေတရားတွေမျိုးပြောရတာ ခန္ဓာကိုယ်ကပြောင်းမှုတဲ့ဆိုတယ်ပြောင်းမှုအထထဖုံထားတာအဲအတန်းစီသလားမရှိဘူးလားရင့်သလားမရှိဘူးလားသိလားဒီတိုင်းကြည့်လို့ဟုတ်ကလားဗျာဟင်ပြောင်းမှုမြင်ုံနဲ့သိလို့လားမသိဘူးတို့မှလည်းလေးတက်ဖုံးနော်ခင်ဗျားတို့သိနိုင်ဘူးဝိပဿနာမဟုတ်မသိနိုင်ဘူး ဟုတ်နော်ဝိပါဒနာမဟုတ်မသိနိုင်ဘူးပြီးတော့အနာတ္တလက္ခဏာမြင်ရင်သူ့သဘောနဲ့သူ့တဘာဝကိုမမြင်နိုင်ဘူးဟင်အနာတ္တဆိုတာပါတော့ညာဟိုပထမဆုံးတွေ့တာတော့ကိုလုံးလို့ကိုလုံးချင်လို့မပိုင်တဲ့အနာတ္တဒါတော့လူတိုင်းပြီနော်သူဖြစ်ချင်တာဖြစ်တာမဟုတ်လားဗျဟင်ချုပ်ခွဲတဲ့ဘာပေါ်စီပြောလို့ရတော့လားမရဘူးဗျသူဖြစ်ချင်တာဖြစ်တယ်သူကြတာကိုကြည့်ရုံပဲ ပွဲကြီးသမားပဲဟုတ်နော်ဟုတ်နော်ကိုပွဲကြီးသမားတို့ယောဂီတွေဆိုရင်တော့နှံလန်ပြီးသူကအော်တတ်တယ်ဟင်သူသဘောသူဆောင်ဒီကတရားငါတို့ဒီကပွဲကြီးသမားဆိုဟင်ပွဲကြီးသမားဆိုတာသူပြတာကြီးအောင်မဟုတ်ဘူးလားကိုလုံးတယ်လို့မပိုင်တဲ့အတွက်အနာတဟုတ်နော်ပြီးတော့ဘယ်တော့ကောင်းတယ်ဘယ်တော့ဆိုးတယ်ဆိုတာဖြစ်ဖြစ်သေချာကြည့်ပါအနေသားဘာမှမရှိဘူး အဲ့ဒါလည်းအနတ္တပဲဟုတ်နော်ဒါဒုတိယအနတ္တရှင်နော်ကိုလုတ်တလို့မရတဲ့မပိုင်တာပထမအနတ္တပဲဒါလူတိုင်းကြည့်နိုင်တယ်ဟုတ်နော်ပြီးတော့အာယုံကိုခံစားကြည့်လိုက်တယ်ကောင်းတာဖြစ်ဖြစ်ဆိုးတာကြည့်ကြည့်ဖြစ်ဖြစ်ပုံရင်းပြောင်းနေတာသိတဲ့အတွက်ဟုတ်နော်အနှစ်အသားမရှိတဲ့အတွက်အနတ္တဒါလည်းလူတိုင်းသိနိုင်တယ်ဒီတစ်ခုရဲ့သဘောတူအောင်မြင်ဖို့အနတ္တကြတော့လူတိုင်းမမြင်နိုင်ဘူးနော်အနုညာဆုံးဟုတ်နော် ဒီသူ့သဘောလေးလေသဘောမျှတာဆိုဟုတ်နော်အဲ့သဘောမျှတာဆိုတာလေမြင်ဖို့အဲ့ဒီတတိယအနတ္တမြင်ဖို့တော်တော်ခရင်ပါတယ်တော်တော်ခရင်ပါတယ်ဟုတ်နော်ဒါသာသနာနဲ့ကြုံမှအဲ့ဒီအနာတ္တကိုမြင်နိုင်ပါတယ်အနာတ္တသာသနာလေအဲ့ဒီအနာတ္တကိုတို့ဝိပဿနာနဲ့သွားမှာမဟုတ်လားဒီဝိပဿနာဝိသွားတို့ပဿနာကရှုဟုတ်နော်အခုရှုတာကိုဝိပဿနာ ဟုတ်နော်ဝိတုပဒနာရှုထူးရှုတာဝိပဒနာတာမရှုတာပြောတာမဟုတ်ဘူးတို့အဖွာတို့တရားအထုတ်တဲ့ယောဂီများကြတော့တမာတိထူထောင်နေပြောတာပေါ့တမာတိထူထောင်နဲ့တမထနဲ့ပဲအတူတူပဲအဲ့ဒီနေရာမှာရှုွယ်နဲ့မသိမလို့ယုံမဲ့တော့ပြီဟင်ဘာဖြစ်လို့တော့စိတ်ရိုင်းတုံးကိုနော်အရိုင်းကိုကြမ်းကြမ်းသွားခိုင်းဖိနှိပ်ခိုင်းထွက်ပြေးမှာပေါ့ဟုတ်နော် ဟင်တို့ဘာတော့ထုံပုံကေပြစ်တလို့နေမှာပေါ့ထုံပုံကေပြစ်ဘယ်လိုနေတော့ဟုတ်ကလားဗျာထုံပုံကေပြစ်တာတဲ့ဆိုးတယ်ဗျာဝရိယလုံးတော့ပြန်တတ်ပြီအဲ့ဒါပြောတာဟုတ်နော်ဝရိယလုံးတော့ပြန်တတ်တယ်ဆိုအဲ့ဒါပြောတာကိုယ်စိတ်ကအကြိုက်မခံဘူးဘယ်တော့မှကြာဘူးသူသမထနဲ့ထူတော်ပါသမထဆိုတာသူ့ကိုစိတ်ကိုဟိုလက်တံမွေးပြီးတော့ချောတာချောရတာ ဟုတ်နော်တခါကြီးတို့ဟိုမွန်ရွာတွေတော့ရှိပါတယ်ယုံနဲ့ပြောလို့ရှိရင်ယုံနဲ့ပြောလို့တော့သိမရပါဘူးရဲစခန်းနဲ့ပြောမှရရဲစခန်းကဒီအမှုကိုဖြောင်းချက်မပေးမချင်းချော့တာလားဟုတ်ပြီမယ်ဟင်ညီဒီရဘာရညာရနဲ့ဟိုမေးဒီမေးနောက်သားလေးအမေကောက်မေးပြုလို့မဟုတ်ဘူးလားဟုတ်ပါဗျာဟင်အဲဒီကနေပြီးတော့တစုံတစားနဲ့မေးရင်မေးရင်နဲ့သူ့နည်းနည်းလေးသိကုန်လာပေါ်ရင် ကင်းပြီနော်ဟုတ်လားဟုတ်ပါဘူးဟင်ဟုတ်ကလားဗျအခါကျတင်းပြီဗျဟင်ကိုဘက်ကျရင်တဲလုံးသားသူမပေးမချင်းကိုကြားပြီဗျကျန်ပါဗျာဟင်ဆံကြေရအောင်ကိုတဲလုံးသားရရင်သူကမှုကပေါ်တော်ဖြစ်နေတာကိုဟုတ်နော်တမထာသွားဟိုတို့ရေးပထမဟိုဆွဲကြဲဟိုဘာတို့ဖြောင်းကြမရခင်စစ်ထားတဲ့အတူတူပဲဝိပဿနာဆိုဖြောင်းကြရပြီးတော့ဟိုယုံတင်တာနိစစ်ထားတဲ့အတူတူပဲဟုတ်လားဗျာဟင် အဲတော့စိတ်ပူလို့ပြန့်နေတဲ့အချိန်စိတ်ပူလို့ခုနပြောတဲ့ခဏမငြိမ်ဖြစ်နေတဲ့အချိန်ကိုဘယ်တော့မှစူးလိုက်အားနဲ့အထူးမရှိပါဘူးဝိပဿနာရှုလို့မရနိုင်သေးဘူးဟုတ်နော်ဟုတ်နော်အဲဝိပဿနာရှုလို့ရခုနပြောလို့စိတ်ကိုသူဟိုမှာဖူးတဲ့အတိုင်းလေးပြောကြဆိုဆိုရင်တော့ဥပမာမဲ့စိတ်တီချီကြောင်းကိုသူ့တမာရီနမိတ်ဆိုပြတာ သူဒီဥမုံမာရုပဲမှာကိုကံပေါင်းလာတာမဟုတ်ဘူးလားကံပေါင်းတဲ့ပုဂ္ဂိုလ်ကသူကဘယ်နှမိုင်နဲ့ပြီးနေတယ်ဖြီးဘလောက်ဆိုတာတိုင်ွက်ကြည့်တာဒီတိုင်ပေါင်းလားတိုင်ွက်ကြည့်တယ်ဟုတ်ပါဗျာအင်းတိုင်ွက်ကအချက်မကြဘူးလားအင်းဘယ်နှမိုင်လုံးနဲ့မောင်းနေပြီဟုတ်ဗျာပြီးတော့စီတိုင်ကြီးမှာလည်းစီမှရှိမရှိသူပြနေတယ်အဲ့ဒါကြည့်ပြီးတော့ကာသမာမောင်းရတယ်လို့ တို့လည်းရှုပ်ွက်နဲ့မသိတယ်မတဲ့တမာရင်းနမိတ်ကြီးသွားတယ်နော်တမာရင်းနမိတ်ကြီးသွားရတာလားဟင်တမာရီအားကောင်းကောင်းတို့သူ့အယောင်လင်းသူ့ဟာသူပြောင်းနေတာပါဒါတွေကတော့အများကြီးပါအယောင်လေးကိုလေဟုတ်နော်အဲ့ဒီတမာရင်းနမိတ်ကြည့်ပြီးတော့အဲ့ဒီစိတ်ကလေးကိုအေးအောင်မွေးနေရတမထောက်မွေးမွေးရင်မွေးရင်နဲ့ထိုင်လို့မိနစ်ပိုင်းလောက်သူပေါ်လာ ဟုတ်နော်ဟင်ထိုင်လို့မိနစ်ပိုင်းလောက်နဲ့သူ့ပေါ်လာဟုတ်နော်ပြီးတော့အာယုံမှားလို့ဖြစ်ပြီးတတိအားရော့သွားတယ်